စုဝတ္တကတုတ်ကနေနိဒာမြတ်စွာဘုရားကမင်းများဘုရောနာကြားကြရပါလိမ့်မယ်ဥစ္စာမိတံအာရိသဗန္တုဝိဝေကံတန္တိဝရိယံသမဟေတိကတံဒိဋ္ဌဝနိဗ္ဗာတိဘိက္ခု လူပါရိယာနောလောကသမိန်ကိဉ္စီအရိဇာဘန္တုနိမိယဆွေဖြစ်တော်မူသောမြတ်စွာဘုရားအရိဇာဘန္တုနိမိယဆွေအနွယ်ရှိတော်မူသောမြတ်စွာဘုရားမေဒီသီလစည်သော ဘုန်းကျေးဇူးတော်ကိုသိဖို့ရှာမိတော်မူပြီးတော့မြတ်စွာဘုရားသံရှင်ဘုရားကိုပု္ပ္ပာမိနေပါ၏ဘိက္ခုယာနိဘိက္ခုတံမြာဘိက္ခုရှင်းရှင်းလေးရှိသောပုဂ္ဂိုလ်သည်ဝိဝေကံစစိတ်ငြိမ်ခြင်းကို၎င်းဝိဝေကံစစိတ်ငြိမ်သောဝိဝေကသုံးပါးကို၎င်း သန္တိပရိယံသာရိဧသောနိဗ္ဗာန်ကို၎င်းသန္တိပရိယံသာနေသောနိဗ္ဗာန်ကိုရေသောနိဗ္ဗာန်ကိုကြောင်းဖြစ်သောအကျင့်တရားကို၎င်းသထံဘေဘုံဝေနိရှင်ဒိဋ္ဌဝါမြင်၍လောကသမိန်လောက၌ကိစ္စ သဇုံတစ်ခုသောတရားကိုမြအနုပါရိယာနောမဆွဲလာမည်ဖြစ်၍နိဗ္ဗာန်တည်ငြိအေးပါပဲနီသကုနေမိတမြတ်စွာဘုရားမေးတဲ့မေကုန်းကို ရာသရှိသောကိုယ်ပါသောဂုဏ်တော်တို့နှင့်ပြည့်စုံတော်မူသောသာဝိညမြတ်စွာဘုရားကသိကြတော်မူပုံကိုနာကြားကြရပါလိမ့်မယ်မူလံပပိသသင်္ခါယမန္တာအတမိဒိသဗ္ဗမုပါရုံနေယာက ဝိဒနာဣဇာတံသာသဝိနယသရာသတောဒိဋ္ဌိပပင်္စာပညာယမူလံပပင်္စာပညာယမန္တာအတ္တမိတိသဗ္ဗမုပါရုံနေယာဂာစီတနာဣဇာတံသာ လျာသရာတတော်သိကေမုနီနေကြယုဘဘောရမူခယံဘပိဇာပညာယဘပိဇာပညာယသံယဝုကိုချဲ့ရသောကြောင့်ပပင်စမိရောတနာဒိဋ္ဌိတရားဤ မူလံအမြဲရင်းဖြစ်သောအဝိဇ္ဇာသတိသောတရားကိုမန္တာအရာဓမဉာဏ်ဖြင့်မန္တာပညာဖြင့်မန္တာရဓမဉာဏ်ဖြင့်ဥပါရုံလေးပိတ်ဆိုရ၏ဥဝိဇ္ဇာ၃ပါး သန္တိဗရာခေါ်တဲ့နိဗ္ဗာန်သန္တိကြီးရဲ့နိဗ္ဗာန်တော်ရောက်ခြင်းအကြောင်းကိုသိပြီးတော့လောကမှာလည်းတစ်စုံတစ်ခုကိုမြတ်စွာဘုရားရှိပဲနဲ့မြင်ခြင်းတဲ့ပုဂ္ဂိုလ်ဟာပပင်စတရားလို့ခေါ်တဲ့ဒနာဒိဋ္ဌိရဲ့ အကြောင်းရင်းဖြစ်တဲ့ဝိဇ္ဇာစကြည်သောကိလေသာတွေကိုမပြည့်အောင်ပိတ်ဆို့ရမယ်တဏှာပပင်စဒိဋ္ဌိပပင်စလို့ပပင်စနှမျိုးရှိတယ်မာနာပပင်စပါဆိုမျိုးရှိတယ် ဒီမေကွန်အရာအစီကတော့ဒနာပပင်းစားနဲ့ဒိဋ္ဌိပပင်းစားနှမျိုးဒနာပပင်းစားဒိဋ္ဌိပပင်းစားနှမျိုးရဲ့အကြောင်းရင်းဆိုတာပါလေလေအဝိဇ္ဇာမူလံအဝိဇ္ဇာလည်းအကြောင်းရင်းပဲအာယောနိဗ္ဗာန်အရောမူလံမသိမသိတဲ့နှလုံးသွင်းခြင်းလည်းပဲအကြောင်းရင်းပဲ တဏှာဖြစ်တာဘယ်ကလာလဲအဝိဇ္ဇာရှိလို့ဖြစ်ရတယ်သွားရ၆ပါးကကြပေါ်လာတဲ့ယုတ်တရားနန္တရားသဘောတရားတွေကိုနေလို့ဆင်းရဲတရားတွေပဲဒုက္ခတရားတွေပဲဆိုတာကိုအမှန်တိုင်းသိဖို့လိုပါတယ်။ ဒီလိုမှတိုင်းမသိတာကအဝိဇ္ဇာမြင်နိုင်ကြတိုင်းတွေ့တိုင်းသိတိုင်းအာယုံတွေကိုဆင်းရဲလို့မသိဘူးသံသာရေကောင်းနေလို့ထင်နေတယ်ကိုကိုကစီသမျှတွေလည်းကောင်းနေသူများကိုကစီသမျှတွေလည်းကောင်းနေလို့ထင်နေတယ်ကောင်းတယ်လို့ထင်မှတော့နိဗ္ဗာန်ပါရမှုတဏှာဖြစ်တော့တာပဲနိဗ္ဗာန်

တဏှာပပင်စပြည့်ထွင်တတ်တဲ့တဏှာဘယ်ကဖြစ်လာသလဲဆိုရင်ဆင်းရဲတရားတွေဆင်းရဲလို့အမှားတိုင်းမသိချမ်းသာလို့ထင်နေတဲ့အဝိဇ္ဇာကြောင့်ဖြစ်ပေါ်ပြီးတော့လာတယ်ဆင်းရဲတရားတွေကိုမသိမသိနှလုံးသွင်းခြင်းကြောင့်လည်းသံဃာတွေအကောင်းနေခြင်းပြီးတော့ဖြစ်ပြီးတော့လာတယ်အတ္တမိမာနောမူလံ

အကုသိုလ်ဖြစ်မှာကိုမကြောက်လန့်လို့လည်းဒီတနာတွေဖြစ်တယ်ဥဒိစ္စဆိုတဲ့မတည်ငြိမ်တဲ့သဘောပြန့်လွယ်နေတဲ့သဘောအဲဒီဥဒိစ္စကြောင့်လည်းဖြစ်တယ်ဒါတွေဟာတနာပါဒတရားရဲ့မူလအရင်းမြစ်တွေပဲဒီတရားတွေကိုပိတ်ဆို့ရမယ်ဒိဋ္ဌိပပင်္စရဲ့မူလလည်းပဲဒီ သတိတော်တရားတွေပါပဲဒါကြောင့်ပပင်္စာကာယသံဃာဝိသင်းရဲ့ကိုချက်ထွင်တတ်တဲ့တဏှာရီဟူသောပပင်္စာဒီသောပပင်္စာတရားရဲ့မူလအရင်းမြစ်ဖြစ်သောအဝိဇ္ဇာအယောနိသောမသိကာရာသရှိသောတရားအပေါင်းကိုမန္တဖြင့်ဥပါရုံလေးသိဆိုရ၏ ဘယ်လိုပိတ်ဆို့မလဲသွားရပေါ်လာတဲ့တရားတွေကိုအပြည့်အပြည့်သဘောတရားအမှန်တွေကိုသိအောင်လို့ရှုရမယ်ရှုစွာယုတ်တရားနာတရားသဘောတရားအမှန်တွေကိုသိရမယ်ဖြစ်ပေါ်ပြီးပြောက်သွားတဲ့သဘောတွေကိုကိုယ်တိုင်တွေ့သိရမယ် ဖြစ်ပေါ်ပြီးတော့သွားတော့အိဋ္ဌာမမြဲတဲ့တရားတွေပဲပြသွားလို့ဖြစ်မှုပြမှုကမပြနှိမ့်စေနေတယ်ဒုက္ခတရားတွေပဲသူသဘောတိုင်းသူဖြစ်ပြနေတယ်နတ္တတရားတွေပဲဆိုတော့မှန်တိုင်းသိရမယ်အဲဒီလိုမှန်တိုင်းသိလို့ရှိရင်ဒုက္ခသစ္စာကိုမှန်တိုင်းမသိတဲ့အဝိဇ္ဇာမူလဆိုတာ

ပြီးတော့ဒီအပင်စာတရားရဲ့အခြေအနေဖြစ်တဲ့ရင်ခံဖြစ်တဲ့အဝိဇ္ဇာဆိုင်သောတရားတွေရမယ်မူလံပပိသသင်္ခါယမန္တအာတမိသမုပါရုံနေမုနီနေမိတာယုတ်ပွားပေါ်တော်မူကြယပပိသသင် သန္တရာဝဆင်းရဲကိုချေထွင်သောတဏှာရီဟုသောပပင်းစကြေယမာနအဋ္ဌိတိဟုသောပပင်းစကြေယမူလံအရင်မြစ်ဖြစ်သောဝိဇ္ဇာသရှိသောတရားပေါင်းကို၎င်းအသမိတိအာရေဟုထင်မှသောမာနကို၎င်းသဗ္ဗအလုံးစုံသောအကုသိုလ်တရားပေါင်းကိုဥပါရုံလေးပိတ်ဆို့ရ၏

အဲဒီလိုဖြစ်နိုင်တဲ့တဏှာတွေရှိတယ်တာတံသို့အကြောင်းညီညွတ်လင်ဖြစ်နိုင်တဲ့တဏှာတို့ကိုဝိနယဝိနယယဖယ်ပြောက်ခြင်းငါသရာခာကတိမရသည်ဖြစ်၍သိခဲ့ခြင်းရ၏အဲဒီတဏှာတွေကိုဖယ်ပြောက်နိုင်အောင်လို့အဲ ဘာတွေကျင့်ရမလဲဆိုလို့ရှိရင်သီလကိုကျင့်ရမယ်သမာဓိကိုကျင့်ရမယ်ပညာကိုကျင့်ရမယ်ဒီသိက္ခာသုံးပါးတရားတွေကိုကျင့်ရမယ်ဒိဋ္ဌိတိကျင့်ရမည်ဟူသည်မှာသိသောသိက္ခာသိက္ခာသုံးပါးတို့ရှိကြလေကုန်ဒီပိလာသိက္ခာလွန်မြတ်သော ဒီနာဒိဋ္ဌာရှိသည်ဒီစိတာဒိဋ္ဌာလွန်မြောက်သောသမာဓိဒိဋ္ဌာဒီဒီပညာဒိဋ္ဌာလွန်မြောက်သောပညာဒိဋ္ဌာရှိသောဒိဋ္ဌာသုံးပါးကိုကြည့်ရမယ်ဒီဒီလာဒိဋ္ဌာဆိုတာပါလဲဣဒာဘိက္ခုတိလာဝါဟောတိဗာတိမောဃသံဝရသံဝတ္တဝိဟာရအစရဂောဇရသံပါဏောအနုမာတေတု ဝိစေသူဗျာရာသာဝိသမရာယသိကတိသိခာရေတုဣဒာဤသာသနာတော်၌ဘိက္ခုယံသီလဝါကိုခြင်းသီလနဲ့ပြည့်စုံသည်ဟောသည့်ဖြစ်၏။ဒါဆိုရင်ဒါ၏ကိုခြင်းသီလနဲ့ပြည့်စုံရမယ်လူဆိုရင်လည်းလူကိုခြင်းသီလနဲ့ပြည့်စုံရမယ်။ပါတိမောကသံဝရသံဝတ္တပါတိမောကသံဝရအပြင်သိသိလျက် ဝေရတိနေရမည်မိမိဘာနာမှာဗာတိမောကသံဝရဆိုတဲ့ဒီလာရီဟူသောဆိုပိဖြင့်ဒီလေသားရင်မဝင်ရအောင်ကာယဒွါယကကိုယ်ဖြင့်လွန်ကျူးတဲ့အကုသိုလ်တွေမဖြစ်ရအောင်ဝစီဒွါယကနှုတ်ဖြင့်လွန်ကျူးတဲ့အကုသိုလ်တွေမဖြစ်အောင်ပိတ်ဆို့ပြီးတော့နေရမယ်ဗာတိမောကသီလဆိုတာဟာ သူ့ကိုကျင့်လို့ရှိရင်ကျင့်တဲ့ပုဂ္ဂိုလ်ကိုအပေသေးကလည်းလွတ်စေရတဲ့သန္တရာဝဆင်းရဲတွေကလည်းလွတ်မြောက်စေရတဲ့ဒါကြောင့်ပါတိမောက္ခသီလလို့ခေါ်တယ်အဲ့ဒီပါတိမောက္ခအပေသေးသန္တရာသေးကလွတ်မြောက်စေတဲ့ကိုကျင့်သီလနဲ့အကုသိုလ်တွေမဖြစ်ပွားရအောင်ပြီးတော့နေရမယ်အာသရာဂောသရာတံပံတော့ အကျင့်ကျစားရနဲ့ပြည့်စုံပြီးဖြစ်ရဝိဟာရတိနေ၏ကိုမူရတို့မူရခြင်းကောင်းတယ်လေပြည့်စုံရမယ်ကိလေသာမဖြစ်ပွားစေရတဲ့နေရာတို့ဘဝခြင်းကျစားခြင်းနဲ့လည်းပြည့်စုံရမယ်ကိလေသာဖြစ်ပွားရတဲ့နေရာတွေကိုမသွားဘဲနဲ့ရှင်းဆောင်ရမယ်အနုမတေသောအနု ကျင်းငယ်လာကုန်သောဝေကေသူအပြစ်တော်၌ရရသာ၏အပေတို့ကြစင်နိုင်သောကြောင့်ကြောင်းမဲ့ဖွယ်ကောင်းလာသောဘိဟုမြင်သည်ဖြစ်၍သိက္ခာတိရှင်းရမယ်ဒီမြင်လေးပြစ်ကလေးတွေမဲလို့အမှန်တန်ကြည့်ကြတဲ့ပြစ်ကြီးများလို့ပဲအပြစ်မြင်ရမယ်ကြောက်ရမယ်ဘာကြောင့်လဲဆိုလို့ညာဖြစ်စေလို့ဖြစ် လမစင်ကြဲတဲ့အချိန်မှာပြေသွားလို့ရှိရင်အပယ်လေးပါးကိုကြာသွားတယ်။နာမည်မြတ်တဲ့လူဘဝလည်းဆုံးရှုံးသွားနိုင်တယ်၊ယဟန်ဘဝလည်းဆုံးရှုံးသွားနိုင်တယ်တစ်သက်ပါလုံး။အကျင့်တွေကိုကျင့်လာခဲ့ပေမဲ့လို့သီလပြည့်ခြင်းတွေဟူသောအကြောင်းကြောင့်သီလမပြည့်စုံတဲ့ပုဂ္ဂိုလ်

အချို့အနောင်တွေခံနေရမှာလေအဲရာဇုပြည်တန်းနေကြနေကြမှာလေအမှန်ကြောက်ကြတယ်ပယ်လေးပါးကိုကြရတယ်ဆိုတာလောကရာဇုပြည်တန်းနေတဲ့အစာပေါင်းတရားတစ်ထောင်မက အမတန်ကြောက်စရာကောင်းတယ်ဒါကြောင့်ပယ်လေးပါးကြစေနိုင်တဲ့သီလသိက္ခာပစ္စည်းမှုတွေမှာ ကြောင်းမဲ့ဖွယ်ခြင်းပြီးတော့စောင့်ရှောက်ရမယ်ကျင့်ရမယ်ပမာရာယသိက္ခတိသိက္ခာပရေသူသိက္ခာပရေသူကျင့်ပင်ကျင့်လိုက်တော့သိက္ခာဘုဒ္ဓနဲ့သမာရာယအကျွင်းမဲ့သိဉ္ဇုံဆောက်တည်၍သိက္ခာတိကျင့်ရမယ်လုံးစုံတော့ကျင့်ရမယ်သိက္ခာဘုဒ္ဓဟာဒီဒီကြီးကြီးတစ်ခုမှမကြံအောင်အစွမ်းကွယ်မထင်းအောင်လို့အကုန်လုံး အောက်တည်ပြီးတော့လုံးုံအောင်လို့ကျင့်ရမယ်အဲဒါအဓိပိလသိက္ခာပါပဲသတ္တမအဓိစိတ်တာသိက္ခာအဓိစိတ်တာသိက္ခာဆိုတာကဘယ်ဟာလဲဆိုရင်ဣဒာဘိက္ခုဝိဇဝကမေဝိဇာကုတလေဓမ္မေသဝိတကံသဝိသရဝိဝေကသံပိတိဒုက္ခပထမဇာနာဥပါဒံပိဇာဝိရတိ

ယာမေရှိရန်ဒုက္ခတိဤဝါဝူယထာဝုတံပဇာနာတိဟုတ်တိုင်းမသာတိဤရန်ဒုက္ခသမုဒယောတိဤဒီကဆင်းရဲကြောင်းသမုဒယယထာဝုတံပဇာနာတိဟုတ်တိုင်းမသာတိအယံဒုက္ခនិရောဓတိဤဒီကဒုက္ခនិရောဓသစ္စာဟူ၍ယထာဝုတံပဇာနာတိဟုတ်တိုင်းမသာတိအယံဒုက္ခនិရောဓဂာမိနိဝိပရာတိ

maịlị ebe ike e aya aji d chibloji daae beo maya a mayairojinye aijinansardiegeeadụ ဒီကမှတ်ရပြီးတော့ကျင့်ရတယ်။ဒါကြောင့်ဘတ်တော်အမှတ်ရပြီးဆိုတာဘာလဲဆိုလို့ရှိရင်ဘတ်တော်ဒီအမှတ်ရပြီးဟူဒီမှာသတုဟိသာရမေဒါတော့အကြောင်းတို့ဖြင့်ဘတ်တော်အမှတ်ရပြီးသာယေယုတ်ပေါင်းကို၌ကာနုပါဒနာသတိပဋ္ဌာနံ ဥပါဒနာတိတံကိုပါဝင်တော့ပွားစေသည်ဖြစ်၍တော်အမရာသည်သာနုပါဒနာတိတံကိုပွားစေသာလဲမှရတာပဲဝေဒနာနုပါဒနာတိတံစေတနုပါဒနာတိတံဓမ္မနုပါဒနာတိတံကိုပွားစေသာလဲမှရတာပဲတိတံ၄ပါးကိုပွားရအမရနေတာလို့ခေါ်တယ်အဲ့ဒီလိုနေရာမှာသာသာသိရင်မှတ်ရပြီးတော့ အမေမြင်တိုင်းကြားတိုင်းတွေ့တိုင်းပြီးတိုင်းဓွား၆ပါးကပေါ်တိုင်းပေါ်တိုင်းယုံနာလေးကိုမှတ်ရပြီးတော့ရှိနေတို့ယုံနာလေးရဲ့သဘောမှန်ကိုလည်းသိတယ်ဖြစ်ပြီးပြည့်သွားတဲ့သဘောကိုလည်းကိုယ်တိုင်တွေ့ပြီးတော့သိတယ်ဖြစ်ပြီးပြတ်သွားလို့မမြဲတဲ့တရားပဲဆိုတာလေကိုယ်တိုင်တွေ့ပြီးတော့သိတယ်။ဆင်းရဲပဲပုဂ္ဂိုလ်သားတော်မဟုတ်တဲ့သဘောတည်း တရားမျှပဲဆိုတာလည်းအမှန်တိုင်းသိတယ်အဲဒီလိုသိတဲ့အတွက်ဘောလာရင်းသောယုံနာနေဘောမှာမြစ်တဲ့အဝဲနေရခြင်းမတင်ဘူးမြစ်တဲ့ပါရတဲ့ဓမ္မမဖြစ်ဘူးပြီးတော့အမတ်ရပြီးတော့ဒီတိုင်းဒီတိုင်းဟာဒီသာဖြစ်ပြီးတော့နေတယ်ဒါကြောင့်သရာခာကသိမတော်မရသည်ဖြစ်၍သိသေးအတိဒီနာ ဒီပညာတိဟူသောသိက္ခာသုံးပါးကိုရှင်းရ၏မေဇေယထာသမုဒ္ဒတာဥမိနောဇာယတိတိတော်တိဧဝံတိတော်အနေကတာဩဒရံဘိက္ခုနာကုဟိစီဒီနိမိတယုတ်ဘွားပေါ်တော်မူရာ သမုဒ္ဒတာမေဇေသမုဒ္ဒရာယိလေ၌ယူမီလိုင်းတဘောသည်လောဇာတိမထေသူတော်ရှင်ရဲ့တိရံဒီဟောတိယထာဖြစ်တဲ့ကဲ့သို့ဧဝံဤတုဒီတော်လောကရန်စုပါကြောင့်လှုပ်ရှားခြင်းမရှိတိရံဖြစ်၍အနေသော လှုပ်ရှားရသောတဏှာကင်းဤအတ္တဖြစ်ရာ၏နိဗ္ဗာန်ချမ်းသာကိုတွေ့မြင်နေတဲ့ပုဂ္ဂိုလ်ဟာအဓိစိတ်အဓိသီလအဓိစိတ်အဓိပညာဆိုတဲ့သိက္ခာ၃ပါးကိုကျင့်ရတယ်ထိုသိက္ခာ၃ပါးကျင့်ခြင်းဖြင့်နိဗ္ဗာန်ကို ကိုယ်တိုင်မျက်မှောက်တွေ့မြင်နိုင်တယ်ထိုလို့ကျင့်တဲ့ပုဂ္ဂိုလ်ဟာဥပမာအားဖြင့်ပင်လေသမုဒ္ဒရာများလိုင်းတဘူတွေဟာပင်လေကမ်းမှာပင်လေကမ်းကိုတိုက်ခတ်ပြီးတော့ကျဲလိုက်ကြလိုက်အမတန်သင်ရှားပြီးတော့နေတဲ့လိုင်းလုံးကြီးတွေတက်တယ်လာလိုက်ကမ်းကိုခါလိုက်ကြတယ် သမုဒ္ဒရာလည်းကောင်းမှာတော့ဆိုကဲသို့ဆိုင်လုံးကြီးတွေတိုက်စီရာခတ်စီရာမရှိတဲ့အတွက်မတင်ရှားဘူးလိုင်းကရှိနေတော့လဲလိုင်းကြီးတွေဖြစ်ပြီးတော့လိုင်းအနေအားဖြင့်သုံးတရားတိုက်ခါခြင်းဖြင့်မတင်ရှားဘူးအဲ့ဒါလိုပဲလောကရန်တရားရှိပါးနဲ့တွေ့တဲ့ပုဂ္ဂိုလ်ဟာ လောကရန်ရှိပါနဲ့တွေ့တဲ့အတွက်လှူရှားခြင်းမရှိစေရဘူးလောကရန်ရှိပါဆိုတာလာဘလာဘကိုရတဲ့အခါမှာဝမ်းမြောက်ဝမ်းသာနဲ့တက်ကြွတတ်တယ်အဲဒီလိုကြွစေရဘူးအလားမရတဲ့အခါရပြီးသားတွေဆုံးဆုံးပြည့်စည်သွားတဲ့အခါတွေမှာလဲတုန်လှုပ်

ချီးမွမ်းခြင်းမိမိကိုချီးမွမ်းခြင်းတွေ့ကြုံတဲ့အခါကာလကြာလဲဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့သုံးလို့တတ်တယ်ဒီလိုသုံးလို့စေရဘူးအကျဲ့ရခံရတဲ့အခါကာလမှာလည်းပဲဒီမကားနိုင်ပြီးတော့သုံးလို့တတ်တယ်ဒီလိုမသုံးလို့စေရဘူးကိုချမ်းသာစိတ်ချမ်းသာတွေနဲ့တွေ့တဲ့အခါကာလလည်းပဲ ဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့တုံ့လို့တတ်တယ်အဲဒီလိုမတုံ့လို့ရှိရဘူးသင်ရဲ့စိတ်ဆင်းရဲတွေနဲ့တွေ့တယ်ခါကာလကြတော့လည်းပဲပြီးမခံနိုင်ဖြစ်ပြီးတော့တုံ့လို့တတ်တယ်အဲဒီလိုမတုံ့လို့ရှိတာတုံ့လို့ရှိရဘူးမရအောင်ပါဘယ်လိုကြည့်ရမလဲဆိုလို့ရှိရင်သဒ္ဒါတတော်ဒိဋ္ဌိသဒ္ဒါကာကာသိံတတော်မရသည်ဖြစ်၍ဒိဋ္ဌိကျင့်ရ၏

ဒီမြေဒီတာမိဟောတိယတာဖြစ်တဲ့ကဲလို့ဧဝံဤရတုထီတော်လောကရန်စသည်နှင့်တွေ့ကြုံသောလောကရန်ဖြစ်ပါနှင့်တွေ့ကြုံသောအခါကာလ၌ဒီမြေဒီလည်းရဲ့လောကရန်ဖြစ်ပါနှင့်တွေ့ကြုံသောအခါကာလနှင့်မလုံးမပြားဒီမြေဒီလည်းရဲ့အနေသောလှုပ်ရှားရသောတဏှာကင်းသည့်အဘ

ဇာယီပွားစီရင်ဆိုတဲ့ပွားစီတာတဲ့ဒီပွားရတဲ့တရားတွေမဖြစ်ပေါ်စေရဘူးမဖြစ်ပေါ်ရအောင်သင်ကြားတဲ့တရားဟူသည်များတွေကိုအနိစ္စဒုက္ခအနတ္တအပြင်ရှုပြီးတော့သီလသမာဓိပညာသိက္ခာသုံးပါးကိုကျင့်သုံးရမယ်ပွားများရမယ်ဒီလိုပွားများနေခြင်းဖြင့်

mepụ wee le darye ga dụzorodeya gụ yana raya barame armaba lọji yaga ọdara dmajjimhari aza ya daharị ndea ịzụarị jụji daya ဝေလူ ద్వార မီရောဝေလူ ద్వార မီရောကုံနာရွာကြီးကိုဆက်ရောက်တော်မူပါရဲ့အဲဒီဂါကာလမဝေလူ ద్వార ရွာသူရွာသားဖြစ်တဲ့ကုံနာတွေသူကျွယ်တွေအမျိုးသားတွေကမြတ်စွာဘုရားရဲ့ဂုဏ်သတင်းတွေကိုကြားသိရပြီးတော့မြတ်စွာဘုရားတံ ချင်းကပ်လာကြပါတယ်တချို့သောဘုံနာသာပတိကခေါ်တဲ့အမျိုးသားတရားတွေကမြတ်စွာဘုရားတန်ချင်းကပ်ပြီးတော့မြတ်စွာဘုရားယူသေးစွာရှိခိုးပြီးသင်နဲ့လျောက်ပါတော့ဒီနေရာမှာထိုင်နေကြအချို့သောပုဂ္ဂိုလ်တွေကတော့

သင်းနဲ့လျောက်ပါတော့ရမှာတိစိတ်စွာထိုင်ပြီးတော့နေကြတယ်အဲဒီလိုထိုင်ပြီးတဲ့အခါကာလဝေလူဒွာရေယယွာသာယမနာခေါ်တဲ့ပုံနာတွေနဲ့အမျိုးသားတရားတွေကနတ်စွာဘုရားကိုဒီလိုလျှောက်ထားကြပါတယ်အရှင်ဂေါရမ ကျွန်ုပ်တို့ဟာဒီလိုလိုလားတဲ့ဌာနတွေရှိနေကြပါတယ်ဘယ်လိုလဲဆိုလို့ရှိရင်သာမယအိမ်အောင်နဲ့လည်းပဲနေခြင်းကြတယ်သာတိကတိုင်းပြည်အဖို့တောင်သံတကူနဲ့သားတွေကိုလည်းပဲသုံးဆောင်ခြင်းရတယ် ပန်းနေသာနသာကြောင့်ဆိုတာတွေလည်းပဲလိမ့်မြင်ရကျဲခြင်းရပခြင်းရတယ်ကျွေးငွေဆိုတဲ့ပုံရန်ပစ္စည်းတွေကိုလည်းမချောင်ကျင်ကြဘူးလက်ခံသုံးဆွဲပြီးတော့နေကြပါတယ်အဲဒီလိုသာမယာစိုက်သောကာမဂုဏ်တွေနဲ့လောကမှာပျော်ပျော်ပါပါကျမ်းသာသာနေထိုင်ရင်းပင်လည်း

gazra a gabdmaayadmitangụ na ọ da yaya ọ barụmbig dabmitaabdejemdarụodn adnaigammna-tanwada wgoo uomadr tadaddmydadgo dogdago dadagoomdgooygụroaaibabami ojiariro am

အသက်ရှင်ခြင်းချမ်းသာခြင်းနေတဲ့ငါကိုသဆုံးတယောက်သောသူကလာပြီးတော့များအနိုင်ထက်ပြုပြီးတော့တတ်မယ်ဆိုလို့ရှိရင်အဲ့ဒါငါလက်ခံနိုင်ပါမလားတဘာတော့သူကနိုင်ထက်ပြုပြုပြီးတော့တတ်မယ်ဆိုလို့ရှိရင်ငါလက်မခံနိုင်ဘူးသဘောမတူနိုင်ဘူးဒါလိုပဲ

အဲ့ဒီဘတ်တော်တွေကသဘောကျပါမလားလက်ခံနိုင်ပါမလားဘယ်လိုအကြောင်းပြလို့မှလက်ခံနိုင်ကြမရှိဘူးငါမှကျမ်းမာရေးအတွက်မင်းတို့သားရပါတယ်ပြောလေလက်မခံနိုင်ပေဘူးသားရတော်ရင်မပြည့်စုံလို့ငါသားရပါတယ်ပြောရင်လည်းလက်ခံနိုင်ပါမလားလက်မခံနိုင်ပေဘူး သူတော်ဘာအတွက်သာရပါတယ်ပြောရင်လည်းမခံနိုင်ပေဘူးလူဝတ္တမောပါကုသိုလ်ရေးဖို့သာရပါတယ်ပြောရင်လည်းလက်ခံနိုင်မမလားလက်မခံနိုင်ပေဘူးမိမိကိုယ်တိုင်ကလည်းဘယ်လိုအကြောင်းပြပြီးတော့မိမိကိုလာသဒီဖြစ်စေလက်မခံနိုင်ဘူးအဲဒါလိုပဲသူတော်ဘာကလည်းဘယ်လိုအကြောင်းပြပြီးတော့သတ်ပေမဲ့လို့လည်းလက်မခံနိုင်ပေဘူး ဒါကြောင့်ငါကိုယ်တိုင်ကလက်မထားနိုင်တဲ့မနစ်သက်တဲ့သတ်ဖြတ်ခြင်းဆိုတဲ့သဘောတရားကိုသူများကိုသတ်မယ်ဆိုလို့ရှိရင်တော်ပါမလားမတော်ဘူးမသိတော့တဲ့အလုပ်ပဲလို့အဲဒီလိုစဉ်းစားဆင်ခြင်ရမယ်ဒီလိုစဉ်းစားဆင်ခြင်ပြီးတော့ငါဘုရားဤတတိသာဝကဖြစ်တဲ့ပုဂ္ဂိုလ်ဟာမိမိကိုယ်တိုင်ကလည်းပဲ သူတော်ဘာအသက်ကိုသတ်ခြင်းမှကျင်ဆောင်တယ်သူတော်ဘာတွေကိုလည်းပဲမတတ်မဖြတ်ရအောင်သတ်ဖြတ်ခြင်းမှကျင်ဆောင်အောင်လို့ဟောပြောတယ်တိုက်တွန်းတယ်သူတော်ဘာအသက်ကိုသတ်ဖြတ်ခြင်းမှကျင်ဆောင်ခြင်းရဲ့အကျိုးကျေးဇူးတွေကိုလည်းဟောပြောတယ်အဲဒီလိုဆိုလို့ရှိရင်

သုံးပါတော့သုံးဖို့ပြင်စင်ကြဲတဲ့ကိုကျင့်လို့ခေါ်ရတယ်တရားတို့တရားတို့နောက်တစ်မျိုးကတော့ငါဗျာကြီးအရိယာဘာဝကငါဗျာကြီးတပိဘာဝကဟာဒီလိုလဲဆင်မြင်တယ်ငါ ငါ၏ဥစ္စာတွေကိုသူတော်ဘာလာပြီးတော့သိတဲ့စိတ်ဖြစ်စေအနိုင်တဲ့ပြုရဖြစ်စေခိုးယူခိုးယူမယ်လူရမယ်ဆိုလို့ရှိရင်ငါသဘောကျနိုင်ပါမလားမကျနိုင်ဘူးဘယ်ကိစ္စအတွက်ပါလို့ပြောပြီးတော့ယူယူရမယ်လို့လည်းသဘောမတူနိုင်ဘူး

သွားပြီးတော့ပြုမယ်ဆိုလို့ရှိရင်တော်ပါမလားမတော်ဘူးလို့နှလုံးသွင်းဆင်ခြင်ပြီးတော့သူတော်ကဥစ္စာခိုးယူခြင်းမှလည်းကျင့်ကြောင်းတယ်သူတော်ဘာတွေလည်းပဲခိုးယူခြင်းမှကျင့်ကြောင်းအောင်လို့တိုက်တွန်းဟောပြောတယ်သူတော်ဘာဥစ္စာခိုးယူခြင်းမှကျင့်ကြောင်းခြင်းရဲ့အကျိုးကျေးဇူးတွေကိုလည်းဟောပြောတယ် လို့ကျင့်လို့ရှိရင်ဒီအကျင့်ဟာလည်းပဲဒီကောတိပရိသုဒ္ဓအစွန်းသုံးပါးစင်ကြဲတဲ့ကိုကျင့်လို့ခေါ်တယ်ဒါကတော့နောက်တစ်မျိုးကတော့အာရယာဤတတိသာဝကဖြစ်တဲ့အရိယသာဝကဒီလိုလဲဆင်ခြင်တယ် ငါဤအိမ်တော်ဖြစ်တဲ့ဘုရားသားမရတွေကိုတပါးသောပုဂ္ဂိုလ်ကလွန်ကျူးလို့ရှိရင်ငါသဘောတူနိုင်ပါမလားဆွံ့ပြနိုင်ပါမလားဘယ်လိုအကြောင်းပြပြီးတော့ကျူးလို့နေဖြစ်စေမိမိအင်းရသားမရတွေကိုသူတော်ဘာကမတရားသဖြင့်ကျူးလွန်လို့ရှိရင်ငါဟာသဘောမတူနိုင်ဘူး

နောက်ပြီးတော့တမျိုးကတော့အာဘိယာဤတတိစေသာရိယာသာဝကဤသို့လဲစဉ်းစားဆင်ခြင်တယ်အာသူတော်ကလိန်ဒီပြောပြီးတော့ငါ့ဤအကျိုးကျေးဇူးတွေပြည့်စုံအောင်လိန်ဒီပြောလို့ရှိရင်ငါလက်ခံနိုင်မလားသဘောကျနိုင်မလားသဘောမကျနိုင်ဘူး

ဒိဋ္ဌိပြောဆိုခြင်းမှုကိုသူတော်ဘာအပြောဟောပြောလို့ရှိရင်တော်ပါမလားမတော်ဘူးလို့စဉ်းစားဆင်ခြင်ပြီးတော့မိမိကိုယ်တိုင်လည်းပဲမူဘာဝါရလိန်ပြောခြင်းမှကျင့်ဆောင်တယ်သူတော်ဘာကိုလည်းလိန်ပြောခြင်းမှကျင့်ဆောင်ဖို့ရတိုက်တွန်းတယ်လိန်လိန်ဒီပြောဆိုခြင်းမှကျင့်ဆောင်ခြင်းရဲ့အကျိုးကျေးဇူးကိုလည်းပြောတယ်ဒီလိုကျင့်ရင်လည်းပဲ ဒီအကျင့်ဟာဒီကောတိပရိသုဒ္ဓအစွမ်းပုံပါစင်ကြဲတဲ့ဝဇီသမာစာရလို့ခေါ်တယ်တကားတော့ဝဇီသမာစာရနှုတ်ဝကျင့်အစွမ်းပုံပါစင်ကြဲတဲ့နှုတ်ကျင့်လို့ဆိုတယ်တကားတော့ပြီးတော့နောက်တစ်မျိုးကတော့သဇာကြည် တတိပါဝကဒီလိုလဲစဉ်းစားဆင်ခြင်လဲငါနဲ့မိတ်ဆွေတွေနဲ့ကြွယ်ပြအောင်မသိမသိအောင်သူတော်ဘာကဂုံးတိုင်မယ်ဆိုလို့ရှိရင်ငါကသဘောကျပါမလားမကြနိုင်ဘူးသူတော်ဘာတွေချင်းချင်းကြွယ်ပြအောင်လို့ငါကသွားပြီးဂုံးတိုင်မယ်ဆိုလို့ရှိရင်လည်းသူတော်ဘာတွေကသဘောကျပါမလားမကြနိုင်ဘူး ဒီတော့ငါလည်းသဘောမကျတဲ့အမှုကိုသူတို့ကလည်းသဘောမကျဘူးအဲဒီတော့ငါလည်းသဘောမကျသူတို့ကလည်းသဘောမကျတဲ့ဘုံတိုက်ခြင်းအမှုကိုငါပြုတင်သလားမပြုတင်ဘူးလားစဉ်းစားပြီးတော့မပြုတင်ဘူးလို့သဘောပေါက်ပြီးတော့လာတယ်သဘောပေါက်ပြီးရတယ်ဥစ္စာဘုံတိုက်ခြင်းအမှုမှာကိုယ်တိုင်လည်းကျင့်ကြောင်းတယ်သူတို့ကလည်းကျင့်ကြောင်းစေတယ်ဘုံတိုက်ခြင်းအမှုမှာကျင့်ကြောင်းခြင်းရဲ့အကျိုးကျေးဇူးကိုလည်းဟောပြောတယ် ဒီအကျင့်ဟာလည်းပဲဒီကောတိပရိသုဒ္ဓအစွန်းသုံးပါစင်ကြယ်တဲ့ဝစီသမာသာရနှုတ်ကျင်ခေါ်တဲ့တကားတို့တကားတို့နောက်တစ်မျိုးကတော့မြတ်စွာဘုရားဤတတိသားဖြစ်တဲ့တတိသာဝကဟာဒီလိုလဲဆင်ခြင်တယ်ငါကိုကြံတန်ရိုင်းစိုင်းစွာဆယ်ရည် ထိန်းချောက်လို့ရှိရင်ငါကသဘောကျပါမလားမကြနိုင်ဘူးငါကလည်းသူတို့ဘာကိုသွားပြီးတော့သိရင်ထိန်းချောက်လို့ရှိရင်သူတို့ဘာကသဘောကျပါမလားမကြနိုင်ဘူးဒီတော့ငါလည်းသဘောမကျသူတို့ဘာလည်းသဘောမကျတဲ့နာမချမ်းသာတဲ့စကားသိရင်ထိန်းချောက်စကားများကိုပြောဆိုခြင်းဟာမသိလျော်တာပဲလို့စဉ်းစားပြင်ပြီးတော့ကျမ်းတမ်းတဲ့ ရူပဝါစာဆိုတဲ့ဒေချင်းကြောက်ခြင်းစကားပြောမှကျင်းဆောင်တယ်နားချမ်းသာတဲ့စကားကိုသာလင်ပြောတယ်သူတော်ဘာတွေလည်းပဲရူပဝါစာမှကျင်းဆောင်စေတယ်ရူပဝါစာမှကျင်းဆောင်၍နုညသိမ်မွေးတယ်ဘာသာချိုးမြင်တဲ့စကားကိုပြောခြင်းရဲ့အကျိုးကျေးဇူးကိုလည်းပဲပြောတယ်ဒါလည်းပဲဒီကောဒီပရိသုဒ္ဓအစွန်းသုံးပါဆင်ကျဲတဲ့ ဝစီသမာစာရနှုတ်ကျင်ခေါ်တဲ့တရားတို့တရားတို့နောက်တစ်မျိုးကတော့သစ္စာပြာယိတတိပရိယဘာဝကဒီလိုလဲဆင်ရင်လည်းငါထာမာလာပြီးတော့အမြင့်မဲ့ရှင်ပြင်းတဲ့စကားတွေကိုပြောဆိုနေလို့ရှိရင်ငါအလုပ်ပြမယ်

သင်ချင်းတဲ့စကားတွေကိုမပြောသင့်ဘူးလို့စဉ်းစားဆင်ခြင်ပြီးတော့ကိုယ်တိုင်လည်းကျင့်ဆောင်တယ်သူတို့ဘာကိုလည်းကျင့်ဆောင်စေတယ်သင်ချင်းတဲ့စကားပြောဆိုခြင်းမှကျင့်ဆောင်ခြင်းရဲ့အကျိုးကျေးဇူးတွေကိုလည်းပြောတယ်ဒါလည်းဒီကောတိပရိသုဒ္ဓသုံးသုံးပါစင်ကြဲတဲ့ဝစီသမာစာရနှုတ်ကျင်ခေါ်တဲ့တရားတို့ ဒီလိုကိုကျင့်၃ပါးနှုတ်ကျင့်၄ပါးပေါင်း9ပါးနဲ့ပြည့်စုံတဲ့အပြင်သောသောပုဂ္ဂိုလ်ဒီပုဂ္ဂိုလ်မြတ်စွာဘုရားနဲ့ဝိသသဒရေနာမတုံမလို့သဝေယုံကြည်သောတရားတရားနဲ့သမာနာတော်ပြည့်စုံနေဟောဒီဖြစ်၏တရားကို

လောဘဒေါသမောဟအစရှိသောကိလေသာငြိကြေးရင်းမှကင်းဝေစင်ကြတော်မူပါပေတယ်။အရဟံပူဇော်ထုကိုခန္ဓာမူလိုက်ပါပေတယ်။သမ္မာသမ္ဗုဒ္ဓမဘောင်းဝပြန်ကိုယ်တိုင်ဉာဏ်ဖြင့်အလုံးစုံသောတရားတွေကိုမှန်စွာပြီးတော်မူပါပေတယ်။ဝိဇ္ဇာသရဏတမ္ပါဏဝိဇ္ဇာခေါ်တဲ့ဉာဏ်သူ သရဏခေါ်တဲ့အခြေခံကျင့်တယ်လေပြုစုံတော်မူပါပဲတဲ့သူကတော့ကောင်းသောစကားအကျိုးရှိတဲ့စကားကိုသာလင်ဟောကြားတော်မူရပါပဲတဲ့လောကဝီတို့လောကရေကြောင်းရာအလုံးစုံကိုကုန်ပြီးတော်မူပါပဲတဲ့အနုတ္တရောသုရိတာဓမ္မသာရတိဘတ်တော်ရည်ယဉ်ကျေးသင်မွေအောင်ဆုံးမမူနဲ့အတုမကြီးအများဆုံးဖြစ်တော်မူပါပဲတဲ့ သတ္ထာဒေဝမနုဿာနံနလူပေါင်းတို့ဤကောင်းကျိုးကိုရောက်အောင်လို့သုနေဆုံးမာရတဲ့ဘုရားသူရိဖြစ်တော်မူပါပေတယ်ဘုဒ္ဓသစ္စာလေးပါအလုံးစုံသောတရားတွေကိုကိုယ်တော်တိုင်သိကြည့်၍ဝိနည်းတ္တဝါတွေဟာလည်းသိအောင်ဟောကြားတော်မူရပါပေတယ်ဘဂဝါ ဘုံတော်နာနာကနောနန္ဒတို့နဲ့ပြည့်စုံတော်မူပါသေးတယ်လို့ရသော်ဘုရားဤဘုံတော်တွေကိုမတုံမလို့သက်ဝင်ယုံကြည်တဲ့သရာတရားနဲ့ပြည့်စုံတယ်ထို့သူတရားတော်၌လည်းမတုံမလို့သက်ဝင်ယုံကြည်တဲ့သရာတရားနဲ့ပြည့်စုံတဲ့သံဃာနဲ့လည်းမတုံမလို့သက်ဝင်ယုံကြည်တဲ့သရာတရားနဲ့ပြည့်စုံတယ်ဒီလိုဘုရားတရားသံဃာကိုမတုံမလို့သက်ဝင်ယုံကြည်တဲ့သရာတရားနဲ့ပြည့်စုံတယ်ဆိုတာကလည်းပဲ

မတုံမလို့သက်ဝင်ကြည့်တယ်သရာတရားနဲ့ပြည့်စုံတယ်အဲဒီလိုသရာတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာအရိယကန္တာခေါ်တဲ့သီလတွေနဲ့လည်းပြည့်စုံတယ်အဲဒီလိုပြည့်စုံလို့ရှိရင်အရိယသာဝကောအရိယသာဝကဖြစ်သောပုဂ္ဂိုလ်ဤဣမေရိပတ္တာဤတယ်မဤဆိုကြပြီးတော့ ခုနပါသောတရားတို့နှင့်သမန္တာရတော်ပြည့်စုံသည်ဖြစ်၍ဤမေသတုရိအာဂင်ခိယေဌာနေဟိဤအလိုရှိအပ်သောလေးပါသောအရာဓနာတို့နှင့်သမန္တာရတော်ပြည့်စုံသည်ဟောဒီဖြစ်၏ဘောဓပုဂ္ဂိုလ်သည်အာဂင်ခမနောလိုရှိကြပါမူအတ္တနာဝမိမိကိုယ်တိုင်မင်းအတ္တနာမိမိကိုဗျာကရိယာပြောကြဆုံးပြနိုင်၏ ဘာငါဒီကုဏနေရောကိုမိသောငရေရှိသည့်အာမေကြီးကုဏတိရစ္ဆာနာယောနေကိုမိသောတိရစ္ဆာန်ဖြစ်ကြောင်းတရားရှိသည့်အာမေကြီးကုဏပေတိဝေဇယောစိတ်ဓာတ်ဖြစ်ကြောင်းတရားကုန်ပြီကုဏဘာဒုတိဝိနိပါသောအဘေဒုတိသောပျက်စီး၍ကြောက်ကြောင်းဖြစ်တဲ့တရားတွေကုန်ပြီအာငါရီသောတာပန်သောတ္တာပုဂ္ဂိုလ်သည်သမိရှိ၏ အဝိနိပါဒသမောပစ္စည်းပယ်လေးပါးတော့ကြောက်ခြင်းမရှိတော်ရင်ဤတော်အရိယာမဉ္ဇဏ်ဖြင့်မြေသောဂတိညာရှိဗာမောတိပရာယံတော်ကိုယ်တိုင်သိရသောအထက်မဉ္ဇဏ်လင်လဲလျောင်းရာမုတ်ချရောက်ရာရှိတော်ဤဤဒီဤသောအာဒနာမိမိကိုယ်တိုင်မင်းလင်အတဏမိမိကိုယ်ပြာကြရဆုံးပြနိုင်ပြီလို့မြတ်စွာဘုရားက လူတော်ရိယယောသာယမနနှင့်အမျိုးသားတွေကိုဟောကြားတော်မူခဲ့လေသည်ယခုသမဇီဝီတုတ်တရားတော်ကိုကြားနာရကြပါလိမ့်မယ်အခါရဘာမှာရသောဗျာ ဘက်ကအတိုင်းတန်တုမာရဂီရီမြို့၌ဘေဒကလာမြည်တဲ့တောမှာသတင်းသုံးနေတော်မူပါတယ်ဒုက္ခနကုလပိတုမြည်သောဒါကအိမ်တို့ကြွရောက်ပြီး kịta adụrnayaneka nyere ọmụgwọ ya okeama nagụla piduk nagụlai isi ya aga-ji ya meta ahịhịa aụchata abalị ယတောမေပါဠိနကုလမာတကပဒာနိဒရသေဝဒရာအာနိတာနာဘိဇာနာမိနကုလမာသံဃပတိသဗ္ဗဒနေမနတာဘိအတိစရိတာကုသောပါဏာကာယေနဣဇိယမမယံပါတိတိတိဝရမေအညမညာပတိတောဘိသံဗရာယံသအညမညာပတိတောဗန္တိမြတ်စွာဘုရား

na-achọ na-achọta ssn kechayiezdiajz adea chie ejea isi ya malụchiji b o nisi airochaari sorụye ara

ကျော်လွန်ပြီးတော့တခြားတစ်ပါးသောမျိုးသမီးတွေကိုစိတ်ကျင်တောင်မပြင်းမမိပါဘူးတဲ့ကိုဖြင့်ကျော်လွန်ပြီးတော့ကျူးလွန်တာကတော့ပြောစရာမရှိတော့ဘူးအမတန်ညီညွတ်ပြီးတော့နေပါတယ်ဒါကြောင့်အချင်းချင်းယခုဘဝမှာလည်းပဲမကွာမကွဲအမြဲတွေ့တွေ့ပြီးတော့နေကြကြပါတယ်

အာဂင်ခေယုံစေကာပတယောဥဘောဇာနိပတယောဒိဋ္ဌိဇေဝရမေညမညာပတိတုံဘိသံပရာယဉ်ဆိုင်ညမညာပတိတုံကာပတယောသရရကမရောဥဘောနဥဘုံသောဇာနိပတယောသမိခေမွန်တို့သည် ဣတိစေဝရမေမျက်မှောက်ဘဝ၌လည်းအညာမညာချင်းဉဏ်ပတ္တိတုံမကွာမကွဲ့အမြဲသိမြင်နေခြင်းဟာစေစေယုံစေ၍လူကြီးကုန်ညာသံဗရာယင်းစနောင်တမလွန်ဘဝ၌လည်းအညာမညာချင်းဉဏ်ပတ္တိတုံမကွာမကွဲ့အမြဲသိမြင်နေခြင်းဟာစေစေယုံစေ၍လူကြီးကုန်ညာဥဘောဝ အတုသမတာရာသမသီလာသမဇာဂာသမပညာဒေဒိဋ္ဌိဇီဝဓမ္မေအညမညာပတ္တန္တိအဘိဓမ္ပရာယံဇာအညမညာပတ္တန္တိဥဘောဝသမိခေမောနှုလုံးတို့ဒီပင်လင်သမတ္တာ သူများသောသရာတရားရှိကုန်သည်အတုဖြစ်ကုန်ရာ၏နှူးလုံးသရာတရားတည်မြရမယ်သိရှင်ခေမောနဲ့ဣရှင်မသူများသောသရာတရားရှိရမယ်တရား၌မတုံမလုံးသက်ဝင်တဲ့သရာတရား တရားနဲ့မလုံမလို့သက်ဝင်လို့သရာတရားသံဃာနဲ့လုံမလို့သက်ဝင်လို့သရာတရားသူညရမယ်ကံကံရဲ့ကြိုယုံကြည်တဲ့သရာတရားသူညရမယ်သရာတရားသူညပြီးတော့သမသီလာသူသောသီလာရှိကုန်သည်အတုဖြစ်ကုန်ရာ၏သီလာလည်းပဲတူရမယ်အရိယကန္တသီလအရိယာတို့မြန်တို့ကနှစ်တရားတဲ့ ငါးပါးသီလသိက္ခာဘုဒ္ဓမကျုံးပေါ်မြောင်မကြပဲနဲ့သင်ကျဲပြီးတော့ပြည့်စုံကြရမယ်။သမဇာကဆွန်ကျဲခြင်းသမဇာကသူများသောဆွန်ကျဲခြင်းရှိကုန်သည်အတုဖြစ်ကုန်ရာ၏ဆွန်ကျဲပေကလူရမှုဒါနအရာမှလည်းပဲနှစ်ဦးလုံးသူညီရမယ်သူကဒီလူချင်းချင်းသူကလည်းဝမ်းမြောက်ဝမ်းသာရှိရမယ်

ဥရိယပြာညာမှာစာပြီးဝိပဿနာပညာတွေပြည့်စုံရမယ်ထို့တဲ့တိုးတက်ပြီးတတ်နိုင်လို့ရှိရင်အရိယာမဲ့ဉာဏ်ပညာတွေနဲ့ပြည့်စုံရမယ်ဟုတ်တယ်ဆုံးအရိယာမဲ့ဉာဏ်ပညာတွေမှာအောက်တယ်ဆုံးဖြစ်တဲ့သောတာပတ္တိမဲ့ပုညာပညာနဲ့ပြည့်စုံရမယ်ဒီထို့သောသဒ္ဓါသီလစာရပညာ

na sddadamaiino te hụna zanyanyabiya nwereubonewugonaozanibedeya odomike mnarii abaadyadigoleha ụ were nyesa အလူကံပုဂ္ဂိုလ်တို့ဤစကားကိုနားလည်ကုန်ပြီ၎င်းပညတာသာဘုံတော်နှလုံးစာဘုံကုန်ပြီ၎င်းဓမ္မစီဝိနောသတရားသဖြင့်အပြမွေးကုန်ပြီ၎င်းဟွန်ဒီဖြစ်ကုန်၏ဒေဇာနိဝေရောတောသမိခေမောနှုတို့သည်အညာမညာချင်းချင်းပြယဝရာဤမြတ်ဘဝမှာရောနောက်တန်တရားဘဝမှာရော ဖြစ်ပွဲစကားကိုသာလင်းပြောဆိုရကုန်မီဟွန်ဒီဖြစ်လေကုန်တော့ဤအာသာတံပစုရာဟွန်ဒီသာတုကဥပဇာယတိအမိတ်တာဒုမနာဟွန်ဒီဥပေနံသမပီလိနံသမပီလိနံသူညီသောကိုချင်းသီလရှိကြကုန်သောဥပေနံနှုတ်ဘုံသောဧတံဤသမိခေမွန်းတို့အား

နာနီနောဒေဝလောကသမိန်မောရန္တိကာမဂာမိနောသမဗီလာဝဒာသူများသောသီလကျင့်ရှိကုန်သောဥဘောနှူသောသမိခင်မောနောသည်ဤရာဤမြတ်မောဘဝ၌ဤရာဤလူကြီးလောက၌ဓမ္မံသူတော်ကောင်းတရားကိုသိတာနာကျင့်သုံးကြကုန်၍ ဒေဝလောကသမိနပြေလောက၌နာမည်နောအချင်းနိဗ္ဗကြကုန်မည်ဖြစ်၍ကာမဂာမိနောအလိုရှိရသောကာမဂုဏ်လုံးစုံတို့နှင့်ပြည့်စုံကုန်မည်ဖြစ်၍မောရာတိနိဗ္ဗာန်လောင်းဝမ်းမြောက်ကြရလေကုန်သော၏